ရွေဝါရွက်ပြောင်းရော်ရွက်ညောင်းလျက်ရွယ်ဟောင်းလူလူစံဇံလွင့်ထူ၍ထွက်ပြူရွက်သစ်ဖူးပြစ်တို့တခိတုချင်းတော်လုံးရှင်လျက်ဝင်းဝင်းပပစိမ့်မြမြနှင့်လွတ်လွတ်နီးနီးမြိုင်လုံးစီ၍မုံကြီးရစ်တိုင်းမှိုင်းကြီးတချို့ညို့ကြီးတခါပြာကြီးတသွင်ကိုရက်ခွင်၌ မင်းလွင်ခြုံတိုင်းမြူရဆိုင်တော်ကတိုင်းပရိကံဇံဘိညင်တရားရှင်မင်းဘဝင်တိုင်ဆုမျက်ဤဆိုရသဖြင့်မင်းလွင်လိုလိုစုံတခိုဝဲလိုလေကျိုးဝန်းလူလွမ်းရတု၌ရွတ်နုမငြိမ်မြေနှင့်ချိန်လျက်စိမ်မြန်ရကုန်ကြိုင်လှိုင်ထုံသည် အမုံချက်ရဖူးငုံကပ်၍လှက်ပါလက်တံလောင်ပန်းကြံမူလွန်ဟန်တင့်ဆုံပြာဤခြုံလျက်မိုင်းမုံဆင်လာခဲမုတ်တာနှင့်ဟူ၍တလီရွှေပရောင်လဲဖူးညောင်ပွင့်ငိမ်သီရာသိမ်ဝဲတောင်းတိမ်ငွေဥသဲပွေနုနှင့်ဝတ်စုညွန့်ချီတရဖီမူကြိုင်စီလိုင်တတ်ရေဖက်စွတိဆွေလွတ်ချောစွာ ဒီချိန်ခါကို သောတာပန်မီမဟာထီတို့မကြည်နိုင်အောင်မြူကိုမောင်ခဲ့ဟူ၍တဖုံယင်းသည့်နေ့တိုင်ယသိသူတော်တိုင်မှညံမခိုင်ဇံရန်လျှောရတယ်ရာသည်တွင်စာညီပြောပေပါကြော၍သာမြဲဟူ၍တမျိုးကတိုင်းသူတော်မှန်တို့ပရိကမတိပနိုင်မှုသီလဒီခါကြုံက သာဘုံကိုငါးမှလွှင့်တော်မှဟောရွံ့မြတ်ကျူး၍တဖျားရှေးစာဆိုတို့ဖွဲ့စုခဲ့ကြပါသည်ဖျားယင်းသည့်နေ့တိုင်ယသိသူတော်တိုင်မှညံမခိုင်ဇံရန်လျှောရတဲ့ရာသည်တွင်စာညီပြောပေပါကြော၍သာမြဲကတိုင်းသူတော်မှန်တို့ပရိကမတိပနိုင်ဘူး ဒီလဒီခါကြုံကသာဘုံကိုငါးမှန်လွှင့်တော်မှ ဟောရွင့်မြက်ကျူကတိုင်းပရိကံဇံဘိညင်ရတဲ့ဇံချင်းဇံရတဲ့ယသိတွေတောင်မှပဲတဲ့ယာစီနဲ့တောတောင်ကตายာလွန်းလို့ตายာတဲ့အပေါ်မှာခံစားမိတဲ့အတွက်ตายာလိုက်တာตายာလိုက်တာလို့ခံစားမိတဲ့အတွက် ဇံဘိညင်တောင်မရဘူးတဲ့အဲ့ဒီချိန်မှာဇံဘိညင်ရဖို့မပြောနဲ့ပရိကံလေးတောင်မဖြစ်ဘူးတဲ့ဘာကြောင့်လဲဆိုတော့တပေါင်းလာตายလွန်းလို့ကတိုင်းသူတော်မှန်တို့ပရိကံမတီပနိုင်ဘူးသီလဒီခါကြုံကပါဘုံကိုငါးမှန်လွှင့်တော်မှဟောရင်မြဲကျူး ဒီတပေါင်းလအခါရဲ့ตายာဘုံကိုငားမှန်လွှင့်တဲ့မြတ်စွာဘုရားကိုတော်တိုင်ပင်ဟောတော်မူရတယ်တဲ့ဘလောက်တပေါင်းလตายရတယ်ဆိုတာအဲ့ဒီမှာตาဘုံကိုငားမှန်လွှင့်တော်မှဟောရင်မြွယ်ကျူငားမှန်လွှင့်စရာမငါးပါးကို အောင်တော်မူသောမြတ်စွာဘုရားလို့ဆိုလိုတယ်မငါးပါးကိုအောင်တော်မူသောမြတ်စွာဘုရားအဲ့ဒါကိုပဲ ငါးမှန်လွင့်တော်မှဟောရဲ့မြတ်ကျူအဲ့ဒါလေးခုနကြားလိုက်လို့မန်ငါးပါးရှိတယ်ရေးတဲ့အခါကျတော့မာရလို့ရေးရတယ်မရေးချနာငယ်မတရားဘူးရာကောက်တရားသူရဲ့မူလပါဠိက မာရဖြစ်လို့ ဒါကြောင့်ရေးတော့မန်ကိုရာဂောက်တရအဲ့ဒီမန်၅ပါးရှိတယ်ဒေဝဗုဒ္ဓမန်ခန္ဓာမန်ကိလေသာမန်အဘိသင်္ခါရမန်မစ္စုမန်ဒေဝဗုဒ္ဓမန်ခန္ဓာမန် ကိလေသာမံအဘိသင်္ခါရမံမစ္စုမံဘယ်နှမျိုးတော့ပါပါတော့ဂိုင်သုသမမန်၅ပါးဆိုသည်မှာမန် เทวปุตตมังเทวปุตตมังขันธมังขันธมังกิเลสมังกิเลสมังอภิသင်္ခါရมังอภิသင်္ခါရมังမစ္စုမာနုဖြစ်ပါသည်မစ္စုမာနုဖြစ်ပါသည်သို့ ဥဒ္ဓမံဆိုတာကမနသားကိုပြောတာမန်ဆိုတာပါဠိကမာရမာရဆိုတဲ့စကားလုံးရဲ့သူ့တိုက်ရိုက်အဓိပ္ပာယ်ကတတ္တသောအရာလို့အဓိပ္ပာယ်ရတယ် သတ္တတဲ့အရာမာရဒါပေမဲ့မန်၅ပါးနဲ့လှည့်သုံးတော့သူတင်စားခေါ်တဲ့အဓိပ္ပာယ်တွေပေါ့ဒေဝဗုဒ္ဓမံဒါကတော့သူကတော့မနတ်ပြည်ကဝသဝတီနတ်ပြည်က မာနသားကိုပြောတာသူကမြတ်စွာဘုရားဘုရားလောင်းဘဝကလေးကဘာလုပ်တော့နှောင်းရှက်တယ်မဟုတ်လားဟုတ်ကဲ့လားအဲ့ဒါကိုပဲမြတ်စွာဘုရားကို ဖြည့်ဆည်းတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ယူပြီးမာရမန်လို့ခေါ်လိုက်တာဒီနတ်သားက ဝတဝတ္တိနတ်တီကမနတ္တာတဲ့ဝတဝတ္တိမြတ်တီကိုဥဆိုတဲ့မနတ္တာနတ်တီကဘယ်နှထတယ်ပါပါတော့စတုမဟာရေ တာဝတိန်တာယာမတုတိတာနေမာနရတိပရနေမိတာဝသဝတိစတုမဟာရိဆိုတာမဟာရိဆိုတာနမင်းကြီး၄ယောက်လို့ဆိုလိုတယ်မဟာရိကနမင်းကြီးစတုက၄နမင်းကြီး၄ယောက်အုပ်ဆိုးတဲ့နတ်ပြည်တဲ့ နတ်ပြည်6တပ်ထဲမှာသူတို့ကအောက်အောက်ဆုံးတပ်ပေါ့အဲ့ဒီနတ်ပြည်6တပ်ကိုအုပ်စိုးတဲ့နမင်းကြီးအမဘူးအဲ့ဒီစတုမဟာရဲ့နတ်ပြည်ကိုအုပ်စိုးတဲ့နမင်းကြီး၄ယောက်ကဘသူတွေလဲလို့ဟမ်ယောဟမ်ပါတယ် ဓတရထပြီးတော့ဝေရုံလကပြီးတော့ဝေရုပခပြီးတော့ဟမ်ဝိသဝဏမဟုတ်လားဝိသဝဏမဟုတ်လား အဲ့ဒီနမင်းကြီး၄ယောက်အုပ်ဆိုတဲ့နတ်ပြည်ကို စတုမဟာရဏပြည်တဲ့အဲ့ဒီအထက်ကြတော့တာဝဒိန်သတာဝဒိန်သနတ်ပြည်တဲ့တာဝဒိန်သဆိုတာတာဝက3ဒိန်သက30တာဝဒိန်သဆိုတော့33 မကလူလင်အမှုရှိတဲ့ကုသိုလ်ပြုပဲ့ပုဂ္ဂိုလ်33ယောက်လူတွေကစုတည်ပြီးတော့အဲ့ဒီတာဝတိန်တာနတ်ပြည်မှာတက်ပြီးတော့နတ်ဖြစ်တယ်တဲ့ဒါကြောင့်33ယောက်တော့နတ်တို့နေတော့နေရလို့ဆိုလိုတော့ပေါ့တာဝတိန်တာမကလူလင်ဥဆောင်တဲ့ ကုသိုလ်ပြုပဲပြုပဲ33ရောက်တောဒိဋ္ဌာနောက်တစ်ခါယာမနောက်တစ်ခါတုတိတာပြီးတော့ဟမ်ဗါရဲပရနေမိတာဝတဝတိ ဟုတ်ကဲ့လားနေမာနရတိမဟုတ်ဘူးလားဟမ်စတုမဟာရေတာဝဒိန်တာယာမတုတိတာ နေမာနရတိပရနေမိတဝသဝတိနေမာနကိုကြိုက်သလိုဖန်ဆင်းပြီးတော့ နေရတဲ့ဘဝနဲ့ပျော်နေတဲ့နတ်တွေတဲ့ရတိနေမာနကိုဟာကိုဖန်ဆင်းပြီးတော့ရတိပျော်နေတဲ့နတ်တွေကိုဟာကိုဖန်ဆင်းကိုကြိုက်တယ်လို့ဖန်ဆင်းနေရတာအဲ့ဒီရောက်တဲ့အခါကျတော့နတ်ဘုံနတ်နန်းလေကိုကြိုက်တဲ့ပုံစံလှအောင်ပအောင်ကိုဟာကိုဖန်ဆင်း ကိုကြိုက်တဲ့အဝတ်ကိုဟာကိုဖန်ဆင်းကိုကြိုက်တဲ့ပန်းကိုဟာကိုဖန်ဆင်းပြီးတော့ပန်းအဲ့ဒါလိုလုံနိုင်တဲ့နတ်တွေကြိုက်သလိုဖန်ဆင်းပြီးတော့ပြောနေကြတဲ့နတ်တွေတဲ့မကောင်းလားကောင်းတယ်နော်อืมနတ်ပြည်မှာရောက်ချင်းရောက်ရင်အဲ့နတ်ပြည်ရောက်ရတာမကောင်းလားကောင်းတယ်ဗောအဲ့ဒါလို့ဆိုလို့ရှိရင်အခုလူပြည်မှာဆိုရင် ကိုကြိုက်တယ်လို့ဖန်ဆင်းလို့မရတဲ့အခါကျတော့တချို့ကိုလူကျင်နာကသပင်ထိုးထိုးထောင်ထောင်လူကျင်နေကိုသပင်ကထိုးထိုးထောင်ထောင်မဟုတ်တတ်တရရဖြစ်နေတယ်အဲ့ဒီအခါကျတော့သပင်လေးဘုံမွေးဖြစ်ပြီးထိုးထိုးထောင်ထောင်ဖြစ်အောင်အရှင်လတ်လတ်ငရဲပြေရောက်သွားတာဘယ်လိုတော့အရှင်လတ်လတ်ဘယ်လိုလုပ်ငရဲပြေရောက်သွားအလှပြင်ဆိုင်သွားပြီးတော့ခေါင်းပြီးမြိုက်တာလေ မဟုတ်လားအလားချင်းတိုင်းတော့ခေါင်းမိမြတ်တာအဲ့ဒါခေါင်းမိမြတ်တာကလည်းပဲမေတ္တာကြီးညှက်ရတာမဟုတ်ဘူးပိုက်ဆံပေးပြီးတော့အမြိုက်ခံရတာကဲပိုက်ဆံပေးအမြိုက်ခံတကယ်လို့သာအဲ့ဒီမိန်းကလေးတွေများနေမနာရတိနတ်ပြည်ဖြစ်မဲ့ဆိုအမြိုက်ခံရစရာလိုသေးလားမလိုတော့ဘူးကိုလိုတဲ့အတိုင်းစပယ်နီးကြောင်ကြောင်လှုပ်ပြီးတော့ထိုးထိုးထောင်ထောင်နဲ့လှုပ်လိုက်ဖြစ်စေဆိုဖြစ်သွား တို့ဗမာပြည်မှာတော်သေးတယ်တခြားနိုင်ငံတွေကပူဆိုးတယ်ထိုင်းတို့မလေးရှားတို့ဆိုအာသပင်တွေမှကျိုးရိုးကြောင်တော့ကိုရိုးကာယထိုးရိုးထောင်တော့အာဆွဲပြီးတော့ခေါင်းရိုက်ပြစ်စရာကောင်းတယ်အတော့ကိုဆိုတာပဲသူတို့ကအဲ့ဒါသူတို့လှနေတာတဲ့အဲ့ဒါသူတို့ကိုနေမနာရတိနတ်ပြေပို့လိုက်ဖို့ကောင်းတယ်อืม နောက်အထက်ဆုံးကပရနေမိတဝဒဝတိတဲ့အဲဒီဒေဝဗုဒ္ဓခေါ်တဲ့မန္နသားရဲ့အဲ့မင်းတင်မလကွေပြင်းထိုင်မန္နသားရဲ့နတ်ပြည်လေပရနေမိတဝဒဝတိတဲ့ပရနေမိတဝဒဝတိကိုဘာသာတိုးလို့ရှင်းရှင်းပြန်ရင် အချောင်နေတဲ့နတ်တွေလို့အဓိပ္ပာယ် အချောင်သမန်းနတ်တွေဘာကြောင့်လဲလို့ဆိုတော့ပရနေမိတသူတစ်ပါးဖန်ဆင်းထားတဲ့နတ်ဘုံနတ်နန်းကိုဝတမိမိလိုအတိုင်းဝတ္တိဖြစ်စေတဲ့နတ်များတဲ့သူတစ်ပါးဖန်ဆင်းထားတဲ့နတ်ဘုံနတ်နန်းတွေကို ကိုယ်အလိုတိုင်းဖြစ်အောင်လှုပ်ပြီးတော့ဖန်ဆင်းပြီးယူတာတဲ့ပရနေမိတဝတဝတ္တိ အဲ့တော့မနတကသူ့ဘုံကိုဟာဟုတ်ဟုတ်မဟုတ်ဘူးဒါနဲ့မြတ်စွာဘုရားစီလာသူပလင်လူတာမဟုတ်လားအဲ့ဒါသူကလူတာအကျင့်ပါနာသူ့နတ်ပြည်တုန်းကသူကလျက်လူခဲ့တာအဲ့ဒီလူတာကအကျင့်ပါနေတော့မြတ်စွာဘုရားပလင်လာပြီးလူလူလို့ရလားမရဘူး ဒါရင်အဲ့ဒီခါတည်းမရသေးတော့မကျေနပ်သေးဘူးနောက်လည်းပဲလူအုံးမဲ့ဆိုပြီးတော့မြတ်စွာဘုရားမုစလိန်သာအိုင်နာမှာသတင်းသုံးတော့9ရက်အဲ့ဒီချိန်မှာမနက်ကဝသဝတိနတ်ပြည်မှာမြတ်စွာဘုရားကိုသူနိုင်အောင်မတိုက်နိုင်တော့ဘယ်လိုလုပ်ရပါမလဲလို့လက်မှန်ချပြီးတော့ ခေါင်းကြီးငိုက်ဆိုင်ကြီးချပြီးငိုင်းနေတာလေသူနတ်ပြည်မှာအဲ့ဒီမှာသူသမီး၃ယောက်ကတဏှာတဲ့အာရတိတဲ့ရာဂတဲ့နာမည်တွေသိကောင်းတာသမီး၃ယောက်နတ်သမီးသူရောမနတ်သမီး၃ယောက်တဏှာတဲ့အာရတိတဲ့ရာဂတဲ့သူတို့ကသူတို့အဖေ ခေါင်းငိုက်ဆိုင်ချစိတ်ပြက်နေတာတွေ့တော့မေးတယ်ဖေဖေဘယ်နဲ့ကြောင့်ဒီလိုဖြစ်နေလဲလို့ဆိုတော့မန္နကပြောတယ်ငါဂေါရမနိုင်အောင်မတိုက်နိုင်လို့အဲ့ဒါငါစိတ်ပြက်နေတယ်အာဒီလိုဆိုလို့ရှိရင်သမီးတို့တိုက်ပေးမယ်အေးလှုပ်ရှားနေဆိုတော့ဒါနဲ့သမီးတွေသုံးယောက်ထွက်လိုက်တယ်မြတ်စွာဘုရားအဲစတုထသတ္တဟာထင်တယ်9ရက်စံနေတဲ့အချိန်မူစရိဏာ အိုင်နာမှာအဲ့ဒါနတ်သမီး၃ယောက်ကဘုရားမြတ်စွာဘုရားရှိမှအလားအဆုံးသူတို့ကိုယ်ကိုဖန်တီးပြီးတော့ကိုယ်ရောပါရလျှောက်ပြီးလှုပ်ကာလိုက်ခုံလိုက်ဆိုလိုက်တီးလိုက်ဘာညာဆိုလို့မျိုးစုံလောက်တာပေါ့လေမြတ်စွာဘုရားမျက်စိတော့မဖွင့် သူတို့လာနေတာသိပါတယ်ဒါမြတ်စွာဘုရားမျက်စိတောင်မဖွင့်အဲ့ဒါနဲ့နောက်ဆုံးလဲသူတို့လဲမအောင်မြင်တာနဲ့တက်ခေါက်ပြီးတော့ပြန်ညရတယ်အဲ့ဒီအချိန်ကစပြီးမနတမနှောင့်ချက်တော့ပြီးပြီးငါဒါနောက်ဆုံးချိန်ပဲနောက်ငါတိုက်လဲနိုင်မှာမဟုတ်ဘူးဆိုပြီးတော့မတိုက်တော့အဲ့ဒီမနသူက ဖះလောင်းဘဝတွေကစတိုက်လာတာမဟုတ်လားဘယ်ချိန်ကစတိုက်လာဖះလောင်းဘဝဘယ်ချိန်ကစကလေးလေးဘဝကလားမဟောဗျာတော်တော်ကိုတော်ကြတာပဲနော်ဘုဒ္ဓအာယရှိတယ်နော်ဟမ်ပါတယ်ပြောပါကြဲကြဲ ပြောလေပါတယ်ပါတယ်ဟဲ့တောထွက်တာဘယ်သူတော့တောထွက်တာဟမ်ဘယ်သူတော့ထွက်တာတော့သိတ္တထမင်းသားဘယ်တော့ငါထွက်တာတော့သက်တော်29နှစ် ဟုတ်လားကိုရင်တို့သက်တော်29နှစ်တော်ထွက်တယ်ဆိုတာဟမ်ဟုတ်ကဲ့လား29နှစ်မှထွက်တာမဟုတ်ဘူးလားဟမ်29နှစ်သိကြလားဟမ်ဂိုင်းစာပြနိုင်လားစာဂိုင်းဘယ်ဘယ်စာအုပ်ထဲပါတော့ဟမ်အခြေပြောတဲ့မှပါတယ် ဘယ်မနှံကဲကိုကြီးကိုရောကိုင်းခြေပြိုလှမ်းပြတာမပါပါဘူးကွမပါပါဘူးမပါလို့မတွေ့ဘူးတွေ့ပါတယ်ကဲပြသံဘယ်မလို့ကဲပြသံယူကသံကိုင်း ဖရာအလောင်းတော်သိဒ္ဓထအသက်29နှစ်ရှိသောအခါတနေ့တွင်ဥယျာဉ်တော်အသွာလူအိုလူနာ လူသေးတို့ကို မြင်ရတွေ့ရသဖြင့်ထိုက်လတဝေကစိတ်တွေတဖွာဖွာဖြစ်နေ၏တည်ကြည်ငြိမ်သက်သောအိန္ဒြေနှင့်ကြည်လင်ချမ်းမြေသောမျက်နှာရှိသည့်ယဟန်တော်တပါးကို မြင်သောအခါယဟန်တော်ကဲ့သို့ကြည်လင်ချမ်းမြေသူ ဖြစ်လိုစိတ်တွေပေါ်လာသည် ကဲ29နှစ်တောထွက်ပြီးတော့ဖျားဖြစ်တော့ဘယ်ဘယ်ခါဖြစ်တာဟမ်35နှစ်သိကြလားစားရဲပါလားကိုယ်မပြတယ်မပြနိုင်မလဲကိုယ်ရရတုံနေတယ်မပါဘူးဟမ်စာမျက်နှာဘယ်လောက်တော့21 အောက်ဆုံးကြောက်မှာမကုရတော်သေးကြသားပဲအင်းကဲဖတ်လိုက်စမ်းမအဲ့ဒီစာပဲအစကညေဥယံတွင် မယ်တက်တော်ပါလားဧကဒါဖြင့်ပရိနိဗ္ဗာန်ဆန်တော့တက်တော်ဘယ်လောက်မှဆန်တော့80အဲဘယ်မှာပါဟောခုနဒီမှာလေပါတယ်ဘယ်မှာတော့စာမျက်နှာ31 သေးကြရဲ့လားကဲဖတ်စမ်းအောင် ယုံနံခတ်သိမ်းချုပ်ပြငြိမ်းတာအသက်တော်80ယုံနံခတ်သိမ်းချုပ်ပြငြိမ်းတယ်ဆိုတော့ဘာတော့အာပြိနိဗ္ဗာန်ဆန္ဒအင်းအင်းအင်းပြိနိဗ္ဗာန်ဆိုင်ရင်ယုံနံခတ်သိမ်းချုပ်ပြငြိမ်းသွားရောဟုတ်လားဘယ်လားနယုံလား အဲပြိဋိဘံဆံတော့ကဆုံလားဒါဖြင့်ဖျားဖြစ်တော့ပဲလားတော့အဲမြတ်စွာဘုရားတိုးထက်တော့ပဲလားတော့ဟမ်တိုးထက်တော့လည်းကဆုံလားပဲဘယ်စာအုပ်ထဲပါတော့အခြေပြုဗုဒ္ဓဘာသာလည်းပြပြပြပြ အာအဲနှစ်ပြန်ဆုံးလာပြီလားသိကြလားအဲပြိနိဗ္ဗာန်ဆန်တော့ဗါတဲ့ကိုင်တို့ဟိုသာသနာတော်ရောက်ဖတ်တော့ဗါတဲ့မြတ်စွာဘုရားဖွာဖြစ်ဆံဟုတ်လားဟုတ်လားကိုင်ထားပါတော့ဒီမှာလေ အဇာပါဠတတ္တဟာတဲ့နော်ထို့နောက်ပင်စမတတ္တဟာတွင်ဘောဓိပင်ဤအရှိအယ၌ရှိသောစိတ်ကြောင်းစိတ်ကြောင်းညောင်ပင်အဇာပါဠရှိရာသို့ကြွတော်မူ၍ထိုညောင်မင်း၌တရားတော်တို့ကိုဆင်ញင်သုံးသပ်လျက်ခொနည်းပတ်လုံးစံနေတော်မူ၏ ယင်းတို့စံနေစဉ်တွင်တဏှာအရတိရကာဟုသောမာနဣသမီ၃ယောက်တို့သည်ဖခင်ကြီးမာနစိတ်ချမ်းသာရစေရန်စစ်ကူပေးသည့်အနေဖြင့်မြတ်စွာဘုရားအနိဒုလာရောက်၍ပရိယေမာယာအဖျားပြာတို့ဖြင့်ဖြားယောင်းတော်လဲကိလေသာခတ်သိမ်းငြိမ့်လေပြီးသောမြတ်စွာဘုရားမှမူမျက်လုံးတော်ကိုမျှဖွင့်ကြည့်တော်မမူပဲ ဝိဝေကဒုက္ခကိုခံစားမြဲခံစားလျက်သာနေတော်မူ၏ဟုတ်လားဘယ်သတ္တဟာတဲ့တော့အဇာပါလသတ္တဟာပင်စမသတ္တဟာဟုတ်ကဲ့လားအဲ့ဒီမှာဘသူကလာပြီးတော့မြတ်စွာဘုရားကိုဖျားရောက်နော် အဲ့ဒီတဏှာအရတိရဂါတွေကဘာတွေတော့မြတ်စွာဘုရားပါသွားရောဟမ်ပါဘူးလားဟမ်ဘာဖြစ်လို့မပါမျက်လုံးတော့ဖွင့်မကြည့်ဘူးအေးဘာလို့မျက်လုံးတော့ဖွင့်မကြည့်တာတော့ မျက်လုံးဖွင့်ကြည့်မိရင်ပါသွားမှဆိုလို့လားအဲ့ဒါကြောင့်ဖွင့်မကြည့်တာဘာကြောင့်တော့ဟမ်ဟမ်ပြောပါလေဘာကြောင့်မျက်လုံးတောင်ဖွင့်မကြည့်တာတော့ဩဒုက္ခပဲနားထောင်ဖခင်ကြီးမာနစိတ်ချမ်းသာရစေရန်စစ်ကူပေးသည့်အနေဖြင့် မြတ်စွာဘုရားအနိတို့လာရောက်၍ပရိယေမာယာအဖျားဖျားတို့ဖြင့်ဖြားယောင်းတော်လဲကိလေသာခသိမ့်ငြိမ့်လေပြီးသောမြတ်စွာဘုရားမှမူမျက်လုံးတော်ကိုမျှဖွင့်ကြည့်တော်မမူပဲဝိဝေကဒုက္ခကိုခံစားမြဲခံစားလျက်သာ နေတော်မူ၏ဝိဝေကဆိုတာကိလေသာကင်းစိတ်နေခြင်းကိလေသာမရှိခြင်းဆိုတဲ့ချမ်းသာခံစားနေတာ ကဲဘာကြောင့်မျက်လုံးတော့တောင်ဖွင့်မကြည့်တာတော့အဲ့ဒါဘောမဟုတ်ဘူးလားလောဘဒေါသမောဟမာနစတဲ့ကိလေသာတွေမြတ်စွာဘုရားတဏ္ဍာရှိသေးလားအဲ့ဒီချိန်မှာအဲမရှိတော့ဘူးဆိုတော့မနတသမီး၃ယောက်မကလို့တထောင်လာလဲမြတ်စွာဘုရားမျက်လုံးဖွင့်ကြည့်ပါမလားပါပါမလားအဲ့တော့ မရတော့မနတ်သမီးတွေဘာလုပ်ကြတောက်ခောက်တာမဟုတ်ဘူးတက်ခောက်တာတက်ခောက်တာဟုတ်ကလားတက်ခောက်ပြီးပြန်ညရောနော်အဲအဲ့ဒါဒေဝဗုဒ္ဓမှန်မယ်ဒေဝဗုဒ္ဓမှန်ဆိုတာအဲ့ဒီမနတ်သားပြောတာနောက် ခန္ဓာအမှန်ဆိုတာခန္ဓာ၅ပါးပြောတာခန္ဓာကိုယ်ကြီးကရူပခန္ဓာစိတ်ကခန္ဓာ၄ပါးစိတ်ထဲမှာခံစားတာကခန္ဓာတစ်ပါးမှတ်သားတာကခန္ဓာတစ်ပါးသိတာကခန္ဓာတစ်ပါးကြံတဲ့စိတ်သဘောတွေကခန္ဓာတစ်ပါး စိတ်ထဲမှာခန္ဓာ၄ပါးဟုတ်လားခန္ဓာကိုယ်ကြီးကရူပခန္ဓာစိတ်ထဲမှာကောင်းတာခံစားတာမကောင်းတာခံစားတာမကောင်းမဆိုးခံစားတာမရှိဘူးလားအဲ့ဒီခံစားတာကခန္ဓာတစ်ပါးအဲ့ဒါကဝေဒနဲ့ခန္ဓာအဲ့ဒါပါတဲ့ပါခန္ဓာတော့ဝေဒနဲ့ခန္ဓာ အခါအဲ့ဒီစိတ်ထဲမှာဘာမဆိုစိတ်ကမှတ်လိုက်တာမရှိဘူးလားအဲ့ဒီမှတ်တာက ခန္ဓာတစ်ပါးသိညက်ခန္ဓာသိညက်ခန္ဓာဘာမဆို စိတ်ကသိလိုက်တာမရှိဘူးလားအဲ့ဒီသိယုံလေးသိလိုက်တာက ဝိညာဉ်နဲ့ခန္ဓာအဲ့ဒီခံစားရရဲ့မှတ်သားရရဲ့သိတာရဲ့မှတပါး ကြံတဲ့စိတ်သဘောတွေကသင်္ခါရခန္ဓာဘယ်နှပါတော့ပါပါတော့တို့မပြောခင်ကတည်းကသိနေတာမဟုတ်လားဘယ်ကနေဘယ်လိုလုပ်သိနေလဲ ဟမ်တို့မပြောခင်တည်းကဘယ်ကနေဘယ်လိုလုပ်သိနေတော့ဟမ်ဒုက္ခပဲဘယ်လိုလုပ်သိမှလည်းမသိဘူးခန္ဓာဆိုတာဘာအဓိပ္ပာယ်ရှိတော့ခန္ဓာဆိုတာအစုတရားတဲ့အစုအစုရူပခန္ဓာယုတ်တရားအစု ဝေဒနာခန္ဓာခံစားမှုတရားအစုသိဉ္ဇခန္ဓာမှတ်သားမှုတရားအစုသင်္ခါရခန္ဓာစိတ်စောပြုလုပ်အာထုမှုတရားအစုဝိညာဉ်နဲ့ခန္ဓာအသိမှုတရားအစုခုနဝင်လာတဲ့ယောဂီတွေတရားနာတာနောက်ကျနေပါလားဘာကြောင့်လဲအဲခုနဝင်လာတဲ့ယောဂီတွေလေ ဟမ်မော်ပြီးသွားတယ်ဘာလို့သွားတာတော့ဓာတ်ပုံသွားယူတာပါလားသိကြလားမတွေ့ရပါလားစံကြောင်းမှာစံကြောင်းထားဖို့လားဟမ်အဲဓမ္မယုံထားဖို့ရဘယ်နှကြောင့်စံကြောင်းရောက်ပါ ဓမ္မယုံဘယ်နှထားမလို့ထားเสียနေရာလည်းမရှိဘူးဘယ်နှထားမှာလဲမျက်နှာကျက်ကတ်ထားမှာပဲဟုတ်အဲ့ဒါအဲ့မှာပဲနေရာရှိတယ်ဟမ်ဘယ်ပြီးတော့နှစ်ခုတော့ဒီနှစ်ခုကြားလား အေးကထားကြည့်အောင်မို့လေနော်ဂိုင်းလိုက်ဆိုခန္ဓာ၅ပါးအစုတရားဆိုသည်မှာရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစု သင်ညက်ခန္ဓာစေသောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ခန္ဓာ၅ပါးအစုတရားဆိုသည်မှာ ယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်ညက်ခန္ဓာစိတ်စောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာ သိမှုတရားအစုသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာမှတ်သား စေစောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်သို့ အဲ့ဒီခန္ဓာ၅ပါးကိုခန္ဓာမန်လို့ခေါ်တယ်ဟုတ်ကဲ့လားယုတ်ခန္ဓာရှိရင်ယုတ်ခန္ဓာမပျက်စီးဘူးလားပျက်စီးရင်မသေးဘူးလားနာခန္ဓာရှိတော့နာခန္ဓာမပျက်စီးဘူးလားပျက်စီးရင်မသေးဘူးလား ဒါကြောင့်သေစေတတတ္တသောကြောင့်ခန္ဓာ၅ပါးဟာဘာတော့မာရမန်မန်ခေါ်တယ်ဟုတ်ကဲ့လားဘာမန်နော်ခန္ဓာမန်ဟုတ်ကဲ့လားပထမမန်ကဘာတော့ဒေဝဗုဒ္ဓမန်အခုဒုတိယကတတိယက ကိလေသာဆိုတာမကောင်းတဲ့စိတ်တွေပြောတာလူကိုနှိပ်စက်တတ်ဆင်းရဲစေတတ်တဲ့စိတ်တွေဟုတ်တယ်မဟုတ်လား။ကိုင်းလိုက်ဆိုကိလေသာမှန်ပြောရအောင်မိမိဂိညာသတ္တဝါကိုဗျာပါလိုက်စုပူလောင်စေတတ် နှိစ္စတ၍ထထညစ်ပေပြုရလေဆယ်တွေကိလေသာမိမိကိဉ္ယသတ္တဝါကိုပြာပါလိုက်စုပူလောင်စေတာပ နှိမ့်စေတတ်၍ထထညစ်ပေပြုရလေဆဲတွေကိလေသာမိမိဂိညာတတ္တဝါကိုပြာပါလိုက်စုပူလောင်စေတာပ နှိမ့်ဆက်တ၍ထထညစ်ပေပြုရလေဆယ်တွေကိလေသာ ဆိုတာဘယ်လိုသဘောရှိတော့ပူလောင်စေတတ်တယ်နှိမ့်ဆက်တတ်တယ်ဆင်းရဲစေတတ်တယ်ညစ်ပေစေတတ်တယ်စိတ်ကလေးဖြူစင်းနေတယ်တရားနာလို့စိတ်ကောင်းလေးတွေဝင်လို့မဖြူလားအဲ့ဒီအခါကျတော့ချမ်းသာသလားဆင်းရဲသလား ချမ်းသာနေတယ်စိတ်ကလေးကဖြူစင်တော့ရုပ်ကလေးကလည်းကြည်လင်လို့စိတ်ကပုတ်ရင်ဖြင့်အယုတ်ကလည်းပုတ်တယ်ဟုတ်ကဲ့လားယုတ်ပုတ်ပြီဆိုရင်အဟုတ်လှတာပဲနော်ဟုတ်ကဲ့လားစိတ်ပုတ်ယုတ်ပုတ်ရင်အဟုတ်လှသည်ဟုတ်တယ်မလားဘယ်လိုဟုတ်တော့ ဒီလိုဆိုလို့ရှိရင်စိတ်ပုတ်သောရုပ်ပုတ်သောဆိုလို့ရှိရင်တော့ဟုတ်ရုပ်ဆိုးတာပေါ့မဟုတ်ဘူးလားဒါဖြင့်ဘယ်လိုမှရုပ်လှမစိတ်လှမရုပ်လှမစိတ်ဖြူမရုပ်ဖြူမဟုတ်ကဲ့လားဒီတော့ဒီကိလေသာဆိုတဲ့စိတ်တွေကစိတ်ပုတ်တွေလားစိတ်ဖြူတွေလားစိတ် စိတ်ဆိုးတွေလားစိတ်ကောင်းတွေလားစိတ်ဆိုးတွေပါဗျာအဲ့တော့သူတို့ကိုလက်ခံထားရမလားပယ်ရှားရမလားသူတို့ရှိနေရင်ဒီစိတ်တွေကလူကိုပူလောင်စေတယ်ဟုတ်လားဆင်းရဲအောင်နှိပ်စက်တယ်ညှဉ်းနွမ်းစေတယ်ဖြူစင်တဲ့စိတ်ကလေးညှဉ်းနွမ်းမသွားဘူးလား ငြင်းနှံသွားတယ်ဒါကြောင့်အဲ့ဒါကိုကိလေသာခေါ်တယ်ဟုတ်ကဲ့လားကဲလိုက်ဆိုမိမိကိညာမိမိကိညာတတ္တဝါကိုတတ္တဝါကိုပူလောင်စေတတ်ပူလောင်စေတတ်နှိမ့်ဆက်တတ်နှိမ့်ဆက်တတ်ဆင်းရဲစေတတ်ဆင်းရဲစေတတ်ညှဉ်းနွမ်းစေတတ်သောစိတ်တို့ကိုညှဉ်း ကိလေသာဟုခေါ်သည်မိမိကိညာတ attva ကိုပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်ညင်နွမ်းစေတတ်သောစိတ်တို့ကိုကိလေသာဟုခေါ်သည်မိမိကိညာတ attva ကိုမိမိ ပူရောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်ညင်နွမ်းစေတတ်သောစိတ်တို့ကိုကိလေသာဟုခေါ်သည်ကိလေသာဟုခေါ်သည်ဆို စိတ်ကောင်းစိတ်ကောင်းစိတ်မြတ်တွေပေါ့နော်ဘယ်လိုဟာတွေတော့စိတ်ဆိုးစိတ်ယုတ်တွေဟုတ်ကလား gain ဆောင်ဖို့ဆိုစမ်းမိမိဂိညာမိမိ လေသာဘယ်နှခုရှိပါရပါလိမ့်မလို့နောက်တစ်ခါ ယ်သိပါလားနော်စိတ်ကောင်းစိတ်မြတ်ကလေးတွေနော်ဟမ်စိတ်ဆိုးစရုပ်တွေစိတ်ပုတ်တွေမဟုတ်လားစိတ်ပုတ်ရင်နှုတ်ပုတ်တယ်အလုတ်ကပုတ်တယ်ဒီလိုဆိုလို့ရှိရင်တော့ကောင်းကျိုးချမ်းသာရပြီပါရ အဲဆွေးကြဆင်းရဲရမယ်မသေးကြဘူးလားသိကြပါဘူးအကြောင်းဆိုရင်အကျိုးဆိုတယ်အကြောင်းကောင်းရင်ဟုတ်ပြီအဲ့ဒါကိုကံကံရဲ့အကျိုးခေါ်တာပေါ့ဟုတ်ကဲ့လားကိုင်းဆိုလောတော်မောမာ တပြာဒိဝိထိဩဒေသနုတ္တပနှင့်အာဟိရိကံဤစေတံမယံကိလေသာရောဒောမောမာ တပြာဒိဝိထိဥဒိစ္စနုတ္တပနှင့်အာဟိရိကံဤစေတံမယံကိလေသာ အဲကိလေသာ7ပါးဘာတွေလဲဟုတ်ကဲ့လားလောဘဆိုတာဘာတို့လူချင်းတမစိတ်ဒေါသဆိုတာ စိတ်ဆိုစိတ်ပြည့်စိတ်မောဟဆိုတာ အမှန်တဘာဝမသိတာအမှန်တဘာဝမသိတော့အမှားမသိနိုင်ဘူးလားအမှားသိတာလဲမောဟအမှန်တဘာဝမသိတာလဲမောဟဟုတ်ကဲ့လားမာနဆိုတာဘာတော့ထောင်မလွှားပြီးတက်ခုံချလိုက်တာဟုတ်တယ်မဟုတ်လား ထောင်မောလွှားတက်ပြီးတော့ဟိုဘက်ခုံချလိုက်တာအဲ့ဒါပြောတာမဟုတ်လားထောင်ကထွက်ပြေးတာလေထောင်လွှားတက်ကြွတယ်လို့ပြောကြတယ်ဒါကြောင့်တို့ကအဲ့ဒါလို့မပြောပါဘူးမောက်မာထောင်လွှားတယ်လို့ပါတယ်တော့ဟုတ်ကဲ့လားသူများတဲ့သူကပိုမောက်တယ်လို့ထင်တယ် သူများတဲ့သူကပိုမာတယ်ဟုတ်ကဲ့လား now ဒိဋ္ဌိကဘာလဲအသိအမြင်မှားခြင်းအယူမှားခြင်းဟုတ်ကဲ့လားဒိဋ္ဌိကဘာလဲဝိသိကိစ္စကယရဏသုံးပါးအပေါ်ယုံမှားတန်တရားဖြစ်ခြင်းဟုတ်ကဲ့လား ဖရာဘောယုံမသံဃာဖြစ်တယ်တရားဘောယုံမသံဃာဖြစ်တယ်သံဃာဘောယုံမသံဃာဖြစ်တယ်ဘာခေါ်လဲကောင်းတဲ့စိတ်ကလေးဟုတ်ကဲ့လားကောင်းတာလားမကောင်းတာလားထိနာမိတ်တာဗာရိတ်ပဲတော့ စိတ်စေတသိက်လေးလံထိုင်မိုင်ခြင်းစိတ်စေတသိက်လေးလံထိုင်မယ်တော့ရုပ်ပါဒါကြောင့်မလို့တချို့ယောဂီတွေတရားထိုင်ရင်လည်းနဖူးနဲ့ကြံနဲ့မဆောင်ဘူးလားဟမ်ဘာလို့ဆောင်လားနဖူးမှာမမှာစားနာလေဟုတ်ကဲ့လား တရားတော်၌စိတ်မဆိုင်ယောဂီခေါင်းငိုက်ဆိုင်ဟုတ်ကလားခေါင်းငိုက်ဆိုင်တဲ့ယောဂီရဲ့ကျမ်းတဲ့နဖူးလက်ထမဲ့ဟုတ်ကလားလက်ထပေးမယ်ကိစ္စမရှိငါနဖူးမှာပါဤနဖူးမှာမှာစမ်းကြည့်တာလေ ကင်ရလားကင်ဆိုစားသုံးကောက်ဆို ယောဂီတွေ့ရနာနာသွားပြီးတိုးတို့ဆိုပြဟုတ်ကလားอืมဒီတော့ဌိနမိတ်တာကိလေသာ तू လဲမှန်မဲပေါ့ယောဂီကိုတတ်တာပေါ့ဟုတ်ကဲ့လားဌိနမိတ်တာနောက်တစ်ခုကဩဒိစ္စကုကုစ္စဩဒိစ္စဆိုတာစိတ်ပြန်လွင်တာကုကုစ္စဆိုတာနောက်ကြောင်းပြန်တွေးမိပြီးစိတ်ဆင်းရဲနေတာ ဥဒိစ္စဆိုတာဘာလဲစိတ်ပြန်လွင်တာကုတ်ကုတ်ဆဆိုတာအဲနောက်ကြောင်းမြန်တွေးမိပြီးစိတ်ဆင်းရဲတာအဲ့ဒါကိုပဲရှေးကတော့စကလုံးတူတူနဲ့နောင်တပူပါနေလို့သုံးတယ်ဘယ်လိုသုံးတော့နောင်တပူပါနေဆိုတာဘာအဓိပ္ပာယ်တော့အဓိပ္ပာယ်မေးတပါ နောင်တပူပန်နေဆိုတာဘာအဓိပ္ပာယ်တော့တွေးမိပြီးစိတ်ဆင်းရဲတာမဟုတ်ဘူးလားဟောတောက်တဲ့တောက်တဲ့နဲ့မြင်းနေရတဲ့နဲ့ပုတ်သိညိုအောင်မေးနေတာဟုတ်ကလား gain နောင်တပူပန်နေဆိုတာဘာတော့အဲ့ဒါကိုပါဠိလိုဘာခေါ်တော့အဟကုတ်ကုတ်စာသူလည်းပဲမှန်မယ်ဟုတ်ကဲ့လား နောက်အာဟိရိကမကောင်းမှုပြုလို့ရမှာ မရှက်တဲ့စိတ်မကောင်းတာကြံတွေးရမှာမကောင်းတဲ့စိတ်ထားရမှာ မရှက်ဘူးမကောင်းတဲ့စကားပြောရမှာမရှက်ဘူးမကောင်းတဲ့အလုပ်လုပ်ရမှာမရှက်ဘူးအဲ့ဒါကိုဘာခေါ်လဲအရှက်မရှိဘူးဟုတ်ကဲ့လား မကောင်းတယ်ဆိုတာမကောင်းမှုဒုစရိုက်အကုန်လုံးပေါ့လိန်နေညာတဲ့ဂုံတိုက်တဲ့ကြမ်းတမ်းရိုင်းဆိုင်တဲ့စကားပြောတယ်အကျိုးမရှိတဲ့စကားတွေပြောတယ်အဲ့ဒါတွေလှုပ်ရဲတာကောင်းတဲ့စကားလားမကောင်းတဲ့စကားလားဟုတ်ကဲ့လားရှက်လို့လားမရှက်လို့လားသိကြလားဒါဖြင့် မိကွန်းတစ်ခုတိုက်ရိုက်မေးပြရစေတိုက်ရိုက်ဖြေမလားတို့တိုင်းပြည်အုပ်ဆိုးနေတဲ့အစိုးရဘာပြောရမလဲဟမ်ဘာပြောရမလို့အရှက်ရှိတယ်ပြောရမလားအရှက်မရှိဘူးပြောရမလားပါတယ်အရှက်မရှိဘူးလို့ပြောရမယ် ဘာကြောင့်တော့ဘာကြောင့်တော့တိုးတိုးပြောနော်တော်တော်ကြာတရိပ်သာလုံးပါသွားမယ်ဟုတ်ကဲ့လားမကောင်းမှုပြုလို့ရမှာမရှက်တဲ့စိတ်ကိုအာဟိရိကကိလေသာဟုတ်ကဲ့လားမကောင်းမှုပြုလို့ရမှာမကြောက်တဲ့စိတ်လည်း အနုတ္တပကိလေသာသူကတော့မကောင်းမှုပြုလို့အမှမကြောက်တာတဲ့မကောင်းမှုကြောင့်ရမယ်ဆိုကြဆင်းရဲကြိုးကို မကြောက်တာဒီဟာလုပ်လို့ရှိရင်တော့ဒါမကောင်းမှုပဲသူ့ကြောင့်ဆိုကြဆင်းရဲကြိုးရမှာပဲဆိုတာသိတယ်သိတော့လည်းပဲမကြောက်ဘူးအေးငါခါးစည်းခံမယ်အဲဒါလို့ဆိုပြီးမကောင်းမှုပြုလုပ်ခြင်းကြောင့်ရတဲ့ဆိုကြဆင်းရဲကိုမကြောက်တာဟာ အနုတ္တပါသူလည်းကိလေသာဟုတ်ကဲ့လားကိလေသာအဲ့ဒီကိလေသာအာလုံးဟာမှန်မယ်တဲ့ဖြစ်စည်းတာတတ္တတတတ္တလူဟုတ်လားကိလေသာအာလုံးဟာပါလေကိလေသာမှန်ကဲဘယ်နှမှန်ရှိပြီတော့ပါပါတော့ ဘာတွေကြံနေတော့မေးအဲ့ဒါကနဲ့ပြန်ကြမှာဆက်ပြန်ကြအောင်ဟုတ်လားဒီတော့ဒေဝဗုဒ္ဓခန္ဓာကိလေသာမန်သုံးမျိုးအဲ့တော့မန်ဆိုတိုင်းမနတပြောတာဟုတ်ကဲ့လားဟုတ်ပါဘူးသဘောပေါက်တယ်နော် နားထောင်ကြည့်စမ်းပါဦးနားထောင်ပြီလားပြောရမလားလူတို့ရွှင်လန်းရှင်ရဟန်းပြုလင်ဤအိုး no no no no လိုက်ဆိုဖို့မဟုတ်ဘူးနားထောင်မှုနားထောင်မှုနော်လူတို့ရွှင်လန်းရှင်ရဟန်းပြုလင်ဤသူမမင်းစစ်ခင်မှုပြင် ယင်သူနှမြပြောကြတွင်တွင်စိတ်ချီနူးရွှင်မြူးဒီချိန်ပင်ကြားလိုက်လားဘာကြားလိုက်တယ်ဤသူမမင်းစိတ်ခင်မှုပြင် ဒီပုဂ္ဂိုလ်ဟာဖြင့်မန်မင်းကိုစစ်ခင်းမှုပြင်းနေတာပဲအဲ့ဒီမန်ကဘယ်မန်တော့ဟောမနတယိတိုင်မလို့ပေါ့ဒေဝဗုဒ္ဓမန်ဆိုမနတယိပဲပေါ့ဟမ်ဘယ်မန်တော့သိကြလား လူတော်ရွှင်လန်းရှင်ရဟန်းပြုလျင်ဤသူမမင်းစိတ်ခင်မှုပြင်ယင်းသောနာမြပြောကြတွင်တွင်စိတ်ချီနူးရွှင်မြူးဒီချိန်ပင်ရှင်ရဟန်းဖြစ်လို့အာသစ်တွေဝင်မဉ္ဉံပတပွားများစေနေစဉ် စစ်ပွဲဆင်နွဲသူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဲ့ညာဘက်သားပွားများနေစဉ်စစ်ပွဲဆင်နွဲသူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင် ရှင်ဖြစ်ယဟန်ဖြစ်တော့အင်သစ်အာသစ်တွေဝင်လာတဲ့အတွက်မမင်းကိုစစ်ခင်းလိုက်တယ်တဲ့မမင်းစစ်ခင်းတော့သူ့ဘာမညံရဲ့ဘက်သားတွေက သူ့ဘက်ကနေတိုက်ပေးတယ်တဲ့ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မညံဘက်သားပွားများနေစဉ် စစ်ပွဲဆွင်နွဲသူပဲလို့ပင်ဟောဟောဒီကိုရဲ့ဟောဒီဖေရဥဇဲဟောဒီယောဂီဟာဖြင့်မမင်းနဲ့စစ်ပွဲဆင်နွှဲနေပြီဘယ်မှနှုတ်